ကမဇ္ဈိမနိကေဥပရိပါဏကပါဠိတော်ဥပင်ကဝက်ချစ်ခုမြောက်ပုတ်ဒီကဝိပံကသုတ်တံဒေသနာစတော်ပါလေပုတ်ဒီကဝိပံကဆိုဥဒိကဆိုတာကကျင်းကျုပ်မာတိကကောင်းစဉ်ဒေသနာ ဝိဘံကအကျယ်ဝေဘာပြီးတော့ပြတဲ့အကျယ်ဒေသနာတဲ့ရှင်းရှင်းဒေသနာဟောညသောဗျာယဟန်တော်များတို့စိသားတို့သင်္ချေသားတို့အားရှင်းရှင်းဖြစ်တဲ့သုတ်ဒေသဝိဘံကသုတ်တာဒေသနာကိုကုဏာစီသောပညာအားဖြင့်ဟောကြားပြီးအာနာဆောင်ကြ ယူတည်တည်သူ့ဆိုင်နှလုံးသွင်းရငါဘုရားဟောကြမယ်လို့ဒီလိုတတိပိဝန်ခံပြည့်နေဘုရားစွာဘုရားအရိယတရားစပြီးတော့ဟောသွားပါတယ်တထာတထာဘိက္ခုဘိက္ခုဥပပရိသေယယထာယတာဗိဒ္ဓသတ္တဝိညာဏအဝိသေတအဝိတတံ

ရှုမှတ်နှလုံးသွင်းတဲ့ပုဂ္ဂိုလ်မှာဤရဲ့စိတ်ဟာအကျဉ်းပအာယုံလည်းပဲမပြန့်လည်းမပြေးသွားတပြေးချအတွင်းအာယုံမှာလည်းပဲตายာတတ်မဲ့ငဲ့ွက်တဲ့နေရာဆိုလည်းပဲမရဘူးအစွဲမီကြီးကျင့်အောင်လို့ ရှုမှတ်နိုင်ရလို့ရှိရင်နောက်နောက်ခါမှာဝါဒီကြည့်ရခြင်းပူရခြင်းနာရခြင်းသိရခြင်းကြွင့်ကြံတဲ့ဆင်းရဲအပေါင်းရဲ့ဖြစ်ခြင်းမရှိတော့ဘူးအဲ့ဒီပုံစံကြီးနဲ့အဲ့ဒီလိုညီညွတ်နဲ့သံဃာပဲရှိနေတဲ့ဘိက္ခုအမိကရောက်ပြီးပုဂ္ဂိုလ်ဟာ ရှုမှနှလုံးသွင်းရမယ်လို့ဒီလိုကောင်းစဉ်လေးပါပုဒ္ဒေတာခေါ်တဲ့ကောင်းစဉ်ဒေသနာလေးအဲ့ဒါလေးကိုမကြားပြီးတော့ကန္နာကိုယ်ကြီးရာမထတော်မူပြီးတော့ကန္နာကိုယ်ကြီးတိုက်တဲ့ဝင်ကြွသွားတော်မူပါတယ်အဲ့ဒီအကျဉ်းချုပ်ဟောကြားထားတဲ့အကျယ်ဝေပါမယ်နဲ့အကျဉ်းချုပ်ရင်ဟောကြားထားတဲ့ဒေသနာကို ဘုန်းကြီးတို့ကြီးကြီးဆရာတော်ဘုရားကြီးကလွယ်လွယ်နဲ့မတိရအောင်ဆိုပြီးတော့မနေ့ကနေငါလေးပြီးတော့ပါတယ်သိတဝိညာဉ်ပြင်းမဲ့တွေ့ဗိဒာအဝိကိတံအဝိတတံဆိုရဲပါဠိဘာသာကိုမြန်မာသူ့နဲ့မှရေးထားတာသိတဝိညာဉ်ပြင်းမဲ့တွေ့တွင်းပဲလေရက်လက်မပြီးအစ္ဆတအတ္တတိတံ တွဲမီလိုကင်းစားလောင်းရှင်းအောင်ရှုမှတ်ဆောင်တော်တဲ့အနုပါဒယနပ္ပိတတိယဆိုတဲ့ဘာသာပြန်လာအနုပါဒယအပ္ပရိတတတော်အဲ့ဒီပုဂ္ဂိုလ်ဘာသာပြန်လာနောက်နောက်ကြည်ဥတည်ပြီးနဲ့ဝိနည်းဇဝလာဒုက္ခဆိုရင်လုံးဝကျင်ပြီးဝိဇ္ဇာဥတည်နေကုန်သည်အာယတိဇာတိဇရာမရဏ ဒုက္ခသမုဒိယသံဝနာဟောတိအဲ့ဒါကဘာသာပြန်လာပါပဲမိမိရဲ့စိတ်အပြင်လည်းပဲအဲမပြန့်ရမရွေ့ရှားစေရအတွင်းမှာလည်းပဲမရစေရကျွဲလောက်မှုမရှိသာလမုသိတ်ကြီးသာလမုသိတ်ကြီးကျင့်အောင်ကျင့်နိုင်တဲ့နည်းနဲ့ရှုမှဆင်းရဲနှလုံးသွင်းရမယ် ဉာဏ်ပညာကြီးဖြစ်တော့လောက်ရမယ်ဒါပါပဲတထာတတာဘိက္ခုဥပပရိခေယဆိုတာဥပပရိခေယဆိုတဲ့ဟာသိဉာဏ်နှလုံးသွင်းရဤလို့ဒီလိုမြန်မာပြန်ပါတယ်အဲ့ဒီပုဂ္ဂိုလ်ထာဂရဆရာကဖွင့်ဆိုထားတာဥပပရိသေယသူလေယတိရေယပဋိက္ခဏေယ ပြိစိန်လေးရာလို့ဒီလိုဖွင့်ထားတယ်သူ့လေးရာကိုချိန်ဝင်ပမာဉာဏ်ပညာဖြင့်မိမိကျင့်သုံးရတဲ့တရားရော့ပါလေလို့ရှင်ရဲ့မြင့်တင်ပေးတဲ့မြင့်တင်ပေးတဲ့အစီအစဉ်နဲ့မြင့်တဲ့တက်ကြွနေလို့ရှင်လည်းပဲနှိမ်ပေးတဲ့အစီအစဉ်နဲ့ပေါ့လေအစီအစဉ်နဲ့ချိန်ရမယ်ချိန်ဆက်ရမယ် ဒီတရားထုတ်နေတဲ့ခါယောဂီပုဂ္ဂိုလ်တွေတခါတရံဟောဒီတရားကမတက်ချင်ဒီတရားလည်းကြာသွားကြာသွားတော့ဒီမှာဒါကစိတ်ဓာတ်ကတော့မှပြတ်လို့ကြည့်ဒါကတရားဒီလေးကကောင်းလာပြီဆိုလို့ရှိရင်စိတ်ကဖတ်ကြွကြွလို့ဖြစ်နေတာအဲ့တော့စိတ်ဓာတ်ကြတဲ့အခါမှာပြင့်ပြရမှာပေါ့ကိုယ်အဋ္ဌဉာဏ်နဲ့ပေါ့လေ ဆိုတော့စိတ်ဓာတ်ကြီးကြွတဲ့တဲ့အခါမျိုးမှာလည်းပဲနှိမ်ပေးရတယ်ဒီနည်းကတော့အဲ့တော့ပြင့်မှုနှိမ်မှုဆိုတာပါလေအဲ့ဒီအကြည့်တင်တဲ့ကိုယ်မိသမျှပါလေအလှမ်းမိသမျှညာနည်းနဲ့ချိန်ပေးပါချိန်ချရတာတော့အနိယပြန်လည်းပဲခုတရားရှိမှနေတဲ့အခါကုသိုလ်နဲ့အကုသိုလ်ပဲဒီမှာကုသိုလ်နဲ့အကုသိုလ် သတိမပြုတ်ခြင်းနဲ့ပြစ်ထားမယ်ဆိုလို့ရှိရင်တော့အကုသိုလ်ကများပြီးတော့အလေးချိန်ပြီးပြီးတော့ကုသိုလ်တွေကတော့နေပါတာပဲအဲတော့အကုသိုလ်ဟာမကောင်းတဲ့အပြစ်နဲ့တကွာမကောင်းကျိုးဖြစ်စေတတ်တယ်ကုသိုလ်ကတော့အပြစ်ချင်းပြီးတော့အလိုရှိရတဲ့အကျိုးတွေရတတ်တယ်ဆိုတဲ့အသိစိတ်ဓာတ်ရှိတဲ့ပုဂ္ဂိုလ်ဟာမိမိရဲ့စိတ်ကလေးမှာပြစ်ချင်းကောင်းကျိုးရအလေးချိန်ရှိအောင်လုပ် ချိန်ဝင်ပမာဉာဏ်ပညာဖြင့်ချိန်ရတယ်ကုသိုလ်တွေများအောင်ဟာဒီဒီကောင်းကျိုးရကုသိုလ်တရားတွေများအောင်ဟာဒီဘက်ကလေးကြီးကြည့်အောင်ဟာဆိုတဲ့အနေနဲ့ပေါ့ဉာဏ်ပညာနဲ့ချိန်ရတယ်ဒီလိုပြင်တရားထုတ်တဲ့အခါမှာလောဘရဲ့ဆန့်ကျင်မဲ့အာလောဘဒေါသရဲ့ဆန့်ကျင်မဲ့အာဒေါသမောဟရဲ့မတိမှုတွေ့ဝေမိုင်မမှုရဲ့ဆန့်ကျင်မဲ့အာမောဟအတိပညာတွေဟောဒီတစ်ပြင်ကြီးတစ်ပြင် ဒါကြီးလေးလေးပြီးအောင်လုပ်နေရတာမတရားမှုရဲ့ဆန့်ကျင်မဲ့သရာပြီးတော့ထိုင်မပြင်းမှုရဲ့ဆန့်ကျင်မဲ့ဝိရိယတတိကျင်းမှုရဲ့မေးလျော့ပွက်ဆမှုရဲ့ဆန့်ကျင်မဲ့ပေါ့ဒီမမီးမလျော့မပွက်မစားတဲ့တတိအာယုံမျိုးမျိုးမှာပြန့်လွင့်တဲ့ဥဒိစ္စရဲ့ဆန့်ကျင်မဲ့စိတ်သူစည်းမှုသမာဓိမတိတွေ့မှုပညာရဲ့ဆန့်ကျင်မဲ့ ဘောမှန်လေးကိုတစ်ခုပြီးတစ်ခုပိုက်ခြားပြီးတော့ပြီးတဲ့ပညာတဲ့အဲ့ဒီတရားတွေကုသိုလ်စိတ်ဘက်ကဝင်အလေးကိုကြည့်အောင်ချိန်ပေးရတယ်ဒါလည်းမရအောင်ချိန်ပေးရတယ်အဲ့ဒါဥပပရိသေယလို့ခေါ်တာချိန်ဝင်ပမာဉာဏ်ပညာဖြင့်ဒီနည်းအားထုတ်တဲ့တရားပြင်းနေတာပြင်းညောက်နေတာညောက်တနည်းအားဖြင့်လည်းပဲကောင်းတဲ့တရားတွေပေါ်ဒီအလေးကြီး ရှိစီမယ်ဆိုတဲ့အနေနဲ့ပေါ့ဉာဏ်ပညာနဲ့ချိန်ပေးပါဆိုဆိုတာဒီရေရဤဆုံးစီရာဤဆုံးစီရာဆိုတာကဒီသာသနာတော်ကြီးနဲ့ကြုံကြိုက်တဲ့အခါမျိုးမှာသမဏယုံကြည်ရဲ့လူ့ဘဝရရှိထားတဲ့သာသနာတော်ကြီးနဲ့တွေ့ကြုံရတဲ့နတ်ရေးအတွက်တန်တရားအလင်းကဘာအလင်းခေါ်တဲ့ကာမတက္ကတာသမာဓိရှိလောက်တယ်မဟုတ်ခဲနဲ့ သာသနာလင့်ခေါ်တဲ့ယုံနာဤပိုင်းခြားသိမှုယုံနာကြောင့်ကျိုးဆက်နွယ်ပြီးတော့ဖြစ်ပုံနေသိမှုကြောင့်ကျိုးဆက်နွယ်ပြီးတော့ဖြစ်နေတဲ့ယုံနာတရားတွေရဲ့မမြဲပုံဆင်းရဲပုံသဘောတိုင်းဖြစ်ပုံနေသိမှုအစစ်စစ်မှာလေဥပဒနာဉာဏ်နေဒါတွေပေါ့ဉာဏ်မှာတစ်စစ်ဆက်ပြီးတော့မဲ့ဉာဏ်ပုံဉာဏ်ဘာလို့ဉာဏ်ကိစ္စအဲ့ဒီဉာဏ်ကိစ္စကြီးဆုံးစေတဲ့အနေအားဖြင့် ဆုံးသက်စေတဲ့ဉာဏ်ပေါ့ဒီအဲ့ဒီဉာဏ်တဲ့ဆရာဒါလည်းပဲဥပပရိသေယဆိုတဲ့ဟာပြရတယ်ပရိက္ခဏီယပရိက္ခဏီယဆိုတဲ့အဓိပ္ပာယ်ကတော့အဲ့ဒီလိုအခြေအနေရောက်နေတဲ့ပုဂ္ဂိုလ်ဟာဘုနာမိမိမှာအစစ်စစ်ဉာဏ်ကြီးဖြစ်လို့ရှိရင်ဘလောက်ဒီအကျိုးအာရုံအမြတ်ဆုံးနေထွက်တယ်ဆိုတာဒါရင်နားလည်ရ ယုံနာနေပွဲတယ်ဆိုရင်သက္ကာတိတိဒါတွေပယ်ရှားတယ်ကျင့်သွားတဲ့အကျိုးတွေပေါ့မကွဲဘူးဆိုလို့ရှိရင်သက္ကာတိတိရှိနေတာပဲဘယ်မျိုးစီရှိနေတာအပြည့်အနာသမတိပြာတွေပေါ့ယုံနာအကြောင်းကျိုးသိလို့ရှိရင်ဝိသိကိစ္စယုံမှမှုတွေရှင်းသွားတာအကျိုးမြတ်တွေထွက်လာတယ်အဲယုံနာအကြောင်းကျိုးဆက်နွယ်ဖို့မသိဘူးဆိုလို့ရှိရင် အခုရှိနေတဲ့ငါကောင်လေးဟာကိုယ်တုံးကရှိခဲ့နေသလားနောင်လည်းရှိနေဦးမှာလားဆိုတာငါကောင်လေးအပေါ်မှာပေါ့လေယုံမတန်တရားကြီးအများကြီးဖြစ်နေတယ်။ဟောအခုဖြစ်တဲ့ယုံနာလေးချစ်ခိုက်ချစ်ခိုက်လိုက်ပြီးတော့ရှုတယ်။အကြောင်းနဲ့အကျိုးနဲ့ဆက်နွယ်ပြီးတော့ရှင်းရှင်းလင်းလင်းရှိနေပြီဆိုရင်ယခုအသက်ကျင်တဲ့ခဏရှုမှနေတော့မှကြောင်းကျိုးဆက်နွယ်ပြီးတော့ဖြစ်နေပုံလေးညံထဲမှာရှင်းတယ်လို့ဘုရုံးကလည်းပဲ ယုံနာကြောင်းကျိုးရှိတယ်မှာပဲနောက်လည်းပဲဒီလိုယုံနာကြောင်းကျိုးရှိနေဥမှာပဲဆိုတာပေါ့ကာလသုံးပါးလုံးမှာယုံမတန်တရားတွေကျင်းပြီးတော့သွားတာဒါအကျိုးမြတ်တွေထွက်လာတာပေါ့အဲအဲ့ဒီလိုအကျိုးမြတ်ထွက်နေလောက်တဲ့အဖြစ်ဉာဏ်ကိစ္စမပြည့်မြောက်သေးဘူးဆိုလို့ရှိရင်အပြည့်နာသမတိပြာတွေပေါ့တာမကုန်အာယုံပေါ်မှာပဲတာယာတွေ့တာပြီးတော့ဒီဖြစ်တည်နေပဲသွားမှာပေါ့ မြတ်မတခြင်းတဲ့အာရုံလို့ရှိရင်မြဲပုံသိရင်မြဲတယ်ဆိုတဲ့ထင်မှမှုပယ်ရှားတဲ့အကျိုးတွေပေါ့လေ။အာဟုဇရာမဟုတ်ပုံသိပြီဆိုလို့ရှိရင်ဒုက္ခပညာခေါ်တဲ့ကောင်းကောင်းစားချမ်းသာတယ်ဆိုတဲ့ထင်မှမှုဒီလိုတိုင်းမြဲပုံလေးတွေသိပြီဆိုလို့ရှိရင်အတ္တပညာခေါ်တဲ့အသက်ရှင်နေတဲ့အကောင်လေးရှိတယ်ဆိုတဲ့လွဲမစွာရှိနေတာ။အဲ့ဒါကြီးရှင်းပြသွားတယ်။အကျိုးမြတ်ကြီးထွက်လာပြီးတော့ ပြည့်နာသမတတိပြာတွေရောဒီလိုအသိဉာဏ်နဲ့သူလူကဲကဲတစ်သိမိတစ်သိမပြေဘူးဆိုလို့ရှိရင်ယုံနာအာယုန်တွေပေါ်မှာတာယာတွေ့တာပြီးတော့အပြည့်နာသမတတိပြာတွေနဲ့ပဲသွားမှာအခုတော့ဒီယုတ်ဒီနာနဲ့တစ်သိမိတစ်သိပိုင်းခြားပြီးတော့တိတိတိတိသွားတဲ့အတွက်သိသိပြီးတော့တိတိသွားတဲ့အတွက်ဒီအကျိုးအမြတ်ကြီးရပါလားဆိုတာပေါ့အဲ့ဒီလိုအနေနဲ့သိစေရမယ်ဒီလိုပြောတာပါပဲဒါကတော့တကယ်အားထုတ်လို့ရှိရင်တကယ် ညာစိတ်ကလေးဖြစ်သွားလို့ရှိရင်တကယ်ကြည့်ဖြစ်တဲ့အနေနဲ့ဉာဏ်သဘောလေးကိုပေါ်ပေါ်လာတာပါပဲပရိစိန်တွေကပိုင်းပိုင်းခြားခြားကွက်ကွက်ကွင်းကွင်းရှင်းရှင်းလင်းလင်းတဲ့အဲ့ဒါသိရမယ်တဲ့ဒါကတော့တကယ်ကိုယ်တဏ္ဍာမှာဉာဏ်ကြီးဖြစ်သွားပြီဆိုလို့ရှိရင်သဘောတရားအမှန်တွေကိုပဲကိုယ်ကိုယ်ရပြသိနေတာပါပဲဒါရှင်းနေတာပါပဲ ဉာဏ်ကိစ္စပြီးမြောက်သွားတယ်ဆိုလို့ရှိရင်တော့ဒါကတော့အလိုလိုရှင်းသွားတာပါပဲပြီးစင်နိုင်တဲ့အနေမျိုးရောက်သွားပြီဆိုလို့ရှိရင်ပိုင်းပိုင်းဖြတ်ဖြတ်နဲ့ပြီးတော့တာပါပဲပြီးရစလားနဲ့သိပြီးတော့မထူးလာပါဘူးအဲကြောင့်ဥပပရိခေယကိုသီရေယဟိတုလေယဒီမမဉာဏ်ဉာဏ်ပညာဖြင့်ချိန်စနိုင်ချိန်စရာဤသီရေယဉာဏ်ကိစ္စပြီးမြောက်စေရာဤ ပြိကဏီယရတဲ့အကျိုးအာနိသင်တရားဝယ်အပြည့်နာသမတတိတရားတွေကိုလည်းပဲခွဲခြားဝေဘာယာဤပြိသိရိယဉာဏ်ဖြင့်ကျိုးရှိမရှိကိုပိုင်းသက်ရာဤလို့အဲဒီအဓိပ္ပာယ်ပါတယ်ဒီကဆရာကြီးကိုဖွင့်ထားပါတယ်အလိုရဲကတော့ဥပပရိခေယကိုက သူလေယစီရေယပရိကဏီယပရိသင်္ကေယဆိုတာဒါပရိယေစကားတွေပါပဲသူကလှည့်သုံးစကားတွေပါပဲအမှားတော့ဉာဏ်ဉာဏ်သဘောကြီးကြတဲ့စကားတွေပြီးဉာဏ်ကိုဖော်ပြတဲ့စကားတွေပြီးပါပဲအဲတော့ထုတ်လိုက်လို့ရှိရင်စူးစမ်းသိမြင်ကျွမှနှလုံးသွင်းသိမြင်တာပါပဲဒါပါပဲသူယောဂီရှင်းနေတာပါပဲကျွမှသိမြင်နှလုံးသွင်း ရှိနေတဲ့သဘောအများကြီးပါပဲဒါတွေဖြစ်ကြတယ်နောက်ဘလို့ဘုန်းကြီးပြည့်နေကြတော့ဘုရားကြီးကစိတ်ဓာတ်ဝိညာဉ်ပြင်မထွက်တွဲပဲလေရက်လက်မကြည့်ဆွဲမိလို့ကင်းစာလောင်ရှိအောင်ရှုမှတ်ဆောင်တော့တဲ့ရှုမှတ်ပါတော့ရှုမှတ်ဆောင်ရှုမှတ်လို့ဆောင်တာအသိဉာဏ်ကြီးဆောင်တာအသိဉာဏ်အသိဉာဏ်ကြီးရအောင်လုပ်တာအဲ့ဒါအသိဉာဏ်ကြီးဖြစ်ဖြစ်ရလာပြီဆိုလို့ရှိရင်အသိဉာဏ်ကြီးဖြစ်တော့မသိကြောက်တာပေါ့ ယုံနာပြီးလို့ရှိရင်ယုံနာအမှန်တိုင်းမသိတဲ့မသိကြောက်တာတက္ကသီကြီးကြောက်တာပေါ့ယုံနာကြောက်ဆိုပြီးလို့ရှိရင်ယုံမတွေကြောက်တာပေါ့အမျက်စင်းရဲ့သဘောပဲကြည့်လို့ရှိရင်နိစ္စဒုက္ခအတ္တမြဲတဲ့ကောင်းစားချမ်းသာတဲ့ဘာပဲဆိုကိုယ်လိုတိုင်းဖြစ်တာပဲဆိုတာဒီစိတ်ကြီးကြောက်တာပေါ့ဟောအရှင်ကြီးရှင်ဉာဏ်ဖြစ်သွားတာနဲ့မျှပဲအလင်းရောက်တော့အမောင်ပြောက်ဆိုတဲ့အတိုင်းကြောက်ကြောက်ကြောက်ကြောက်ဖြစ်တာလေအဲ့တော့ အမှန်တိရောက်လို့ရှိရင်လွဲမတဲ့အသည့်ကိုကျင်းသွားတာပဲအလင်းရောက်တော့အမှောင်လိုလိုပျောက်သွားတယ်လို့ပေါ့လေအဲ့တော့မသိလို့မရှင်းလို့မပြတ်သားလို့တွေ့ကြပြီးတွေ့မိတာပဲအခုရှင်းရှင်းလေးနဲ့သိပြီဆိုတော့မတွေ့တော့ဘူးပေါ့ပြဲသွားပြီလောကလည်းကျင်းသွားပြီဒုက္ခရဲ့အကြောင်းဖြစ်တဲ့သုဒ္ဓိယသစ္စာခေါ်တဲ့လောကလည်းကျင်းသွားပြီ အဲ့တော့ဒုက္ခရဲ့အကြောင်းဖြစ်တဲ့လောကကင်းတယ်ဆိုလို့ရှိရင်ဒုက္ခလည်းမလာဘူးပေါ့ဆင်းရဲတွေငြိမ်းတာပါပြည့်ပြင်းနဲ့အေးတဲ့ပြဲတော့ဓမ္မအေးသွားတာပဲသူရှိမှနေတဲ့ယောဂီပုဂ္ဂိုလ်ကြီးတိုက်မှာဘုရားစိတ်ဆက်ပြီးတော့ပေါ်ရလေးပေါ်သေးလိုက်ပြီးတော့ရှုကြည့်ရကြည့်ရအောင်လို့မှာစိတ်ကလေးကသူ့သူစီစီဖြစ်ပြီးတော့သဘောမှန်လေးအစစ်အစင်ပါလေယုံနာရဲ့အသေးကူသဘောလေးကြီးကြောင်းကျိုးဆက်နွယ်ပုံလေး အမြဲပုံဆင်းရဲပုံသူတော်တိုင်းဖြစ်ပုံလေးဒီမှာတိတိသွားတာပဲဟောတိသွားတော့မတိပြမတိလို့တွေ့တာလည်းပဲပြတွေ့လိုက်တာလည်းပြဟောဒီနည်းနဲ့ပဲတော့အဝိဇ္ဇာတနာဥပါဒါဆိုတာကိလေသာဝတ်တယ်မကြီးတော့ဆင်းရဲကိလေသာဆင်းရဲကိလေသာရှိမှဘဝပြည့်ရတဲ့ကံကလာတာကိုအဲ့တော့ကိလေသာမရှိဘူးဆိုတော့ဘဝပြည့်ရတဲ့ကံနဲ့ဓမ္မငြိမ်းသွားပြီ တစ်ချက်မှတစ်ချက်ငြိမ်းတစ်ချက်မှတစ်ချက်ငြိမ်းဆယ်ချက်မှဆယ်ချက်ငြိမ်းနေတာဝါပစ္စရတဲ့ကံကြီးငြိမ်းသွားပြီဆိုရင်ဘဝတည်းလည်းပဲဒီမှာမနာဘူးပေါ့ဒီနည်းနဲ့ပဲကိလေသာကာမဥပါဒကိုအစင်းအသုံးမျိုးလို့ဒီမှာငြိမ်းနေတာကျေလင်နဲ့အေးတဲ့ကျေတော့ဒီမှာအေးနေတာတပွဲလိုတပွဲလိုအေးတယ်လို့ဆိုတာကဒီစင်းကြီးအေးတာတော့မဟုတ်ဘူးပေါ့တနည်းအားဖြင့်လည်းပဲအချိန်ပိုင်းအချိန်ပိုင်းအေးနေတာအေးလေးရရတာအဲအေးလေးရပြီဆိုလို့ရှိရင် အေးလေးတွေအရာကအချိန်တက်ပြီးတော့အပြည့်သွားလို့ရှိရင်ချက်ကလေးကယုံနာနာပါဆုံးနေတဲ့နေပါမယ်အရိယာမင်းညာပုံညာနဲ့မျက်မှောက်ပြလိုက်တာအဲ့ဒီခါကျတော့အေးကြီးရတကယ်အေးကြီးပါသောသောပိုင်းကတော့တပွဲတို့အချိန်ပိုင်းဆင်းရဲပြီးပယ်တတ်နေတယ်အခုတော့ဓမ္မတပွဲတို့မဟုတ်ဘူးချင်းပြီးချိန်ပြည့်တခါတည်းပယ်တတ်လိုက်တာသောတပတိမညာပုံညာနဲ့နိဗ္ဗာန်မျက်မှောက်ပြလိုက်ပြီဆိုလို့ရှိရင်ပယ်နေတဲ့ကိလေသာကြီးပြတ်ရှင်းမလိုက်တာပြန်လာမရှိရှင်းမလိုက်တာကလည်း တကယ်ငြင်းကြီးရသွားတာဟောမေဃဆိုတာမကိလေသာကိုစပ်ပြီးတော့ကကျုံနာတစ်ပါးကျုံနေတဲ့နေမှာရောက်သွားတာတဲ့ကိလေသာတွေစပ်ပြီးတော့အငြိတ္တတွေရောက်သွားတာတဲ့မှာအဲဒါကတော့မြင့်ချင်းလေးပြန်လာမရှိပါဘူးအပြတ်ရှင်းပလိုက်တာပါတဲ့မှာအဲဒီလိုဆိုလို့ရှိရင်နောက်နောက်ဖြည့်ရေးဥတည်ပြီးနေဝလိဇဝလာဒုက္ခဆိုရင်လောက်ပါပြင်းပြီတရားအားထုတ်လို့ညာနာဖြည့်ပြီးကြောင်တော်မှာ သောတာပတိမိညာပူညာလောက်မိမိတဏ္ဍာမှာပြည့်သွားပြီဆိုလို့ရှိရင်နောက်နောက်အခါမှာအပေသိရပြည့်သွားတာပဲသိရတယ်မဟုတ်ဘူးသုပတိဘဝခေါ်တဲ့လူပြည်နာပြည်သုံးဆန်းယူနေတဲ့ခုနဘဝတည်းတိုးပြီးတော့ဘယ်မရှိရတော့ဘူးခုနဘဝတည်းဘယ်ရင်းတော့မှာနာကောင်းလာတယ်အဲ့ဒီရေကျတဲ့မြတ်စွာဘုရားမြင်ကြတော်မူတာ နောက်နောက်ဖြည့်ရဥတိဘေးနဲ့ဝိလိဇောလာဒုက္ခဆိုရင်လောကကျင်ပြီးဝိဘေးဟုတ်တယ်မေခွန်းဒီအဲ့လိုကျင်ကြညွှန်ကြားပြီးတော့အကျယ်ဝေပါမယ်နဲ့ဉာဏ်မထတော်ကြီးတဲ့ကျောင်းထဲဝင်သွားတာကျောင်းရတော်များသင်ကြတယ်မြတ်စွာဘုရားကမြတ်စွာဘုရားဆွတ်သွားဆွတ်သွားပြီးမကြားကြဘူးမြတ်စွာဘုရားကတော့အကျဉ်းချုပ်ညွှန်ကြားပြီးတော့အကျယ်ဝေပါမယ်နဲ့ နေရာမှာထတော်မူပြီးတော့ခန္ဓာကိုယ်တိုင်ထဲဝင်တော်မူတဲ့ဒီတရားအနဲ့သဘောတွေဘယ်ပုဂ္ဂိုလ်များခွဲခြားဝေဖန်ပြီးတော့ဟောနိုင်သွားပါမလဲလို့လို့ရှင်ရှင်နှလုံးသွင်းကြည့်တဲ့အခါမျိုးပါပါအရှင်ကိစ္ဆာနာမဟာကိစ္ဆာနာမရှိဘူး။သွားပြီးတော့မြင်ပါတော့ဒီမှာကိစ္ဆာနာထေရတော်ဘုရားဟာတော့မြတ်စွာဘုရားကျင့်ခံရတယ်။ပညာရှိသတိသတိသုံးပေါ်လို့ရလည်းပဲစားလည်းပဲခံရတယ်။ အဲ့တော့ဒီပုဂ္ဂိုလ်ကတော့တွန့်ဆောင်နိုင်ပါပဲဆိုပြီးတော့ဒီလိုရည်ကျက်နဲ့အရှင်မဟာကိစ္ဆာနာမတိထာသူရှင်းတတ်ကြတယ်ရှင်းတတ်ပြီးတော့ဝန်တော်မြောက်စကားကြီးပြောတစ်သက်လုံးပေါ့မမိနေတော့တဲ့စကားကြီးပြောဆိုပြီးတော့သူတို့အကြံဖြစ်ခဲ့တယ်ဆိုတဲ့အကြောင်းပေါ့ဒီထဲမှာပါဠိအများကြီးပါပဲအီတပြောတဲ့ဟာတွေအများကြီးအဲ့ဒါတွေရွတ်နေလို့ရှိရင်ဒေသတော်နဲ့ရောက်မှာဟုတ်တော့သုံးပြီးတော့ဗမာလိုပြောရတော့ပါအဲ့ဒါသူတို့အကြံဉာဏ်ဖြစ်တယ်ဆိုတဲ့အကြောင်း မြတ်စွာဘုရားအချင်းချင်းဟောထားတဲ့ဒေသနာရဲ့အ내သဘောတွေကိုအကျဉ်းချက်ပြီးတော့ဝေဖန်ရေးပါအရှင်မာကိစ္ဆာနာဖြေတာသွမ်းဆောင်နိုင်တဲ့ဒါလည်းသွမ်းဆောင်နိုင်တော့ဒီအကျဉ်းချက်ပြီးတော့ဝေဖန်မှုတောက်မှန်ရတာလေသိပြီလားပြီးတော့ရှင်မာကိစ္ဆာနာဖြေကရှင်တို့တဲ့ရှင်တို့ဟာတပည့်တော်ထံလာတာဥပမာဘာနဲ့တူလဲဆိုလို့ရှိရင် တိုးတဲ့သွားရောက်ပြီးတော့တစ်ပင်ရဲ့အနှစ်ကြာခွေတဲ့ပုဂ္ဂိုလ်တစ်ပင်အနှစ်ရလို့ပြီးတော့တစ်ပင်အနှစ်ကြာခွေတဲ့ပုဂ္ဂိုလ်ကတစ်ပင်အနှစ်ရရှိတဲ့ဟိုဒီဒီလိုက်လာပြီးတော့ကြာခွေတာမမမမကြီးအနှစ်ရှိတဲ့တစ်ပင်တစ်ပင်ရဲ့အမြင့်ရင်းနဲ့ပြင်ကြီးကြီးကိုကြော်ပြီးတော့အခက်အရွက်တွေမှာအနှစ်ရှိတယ်လို့ ဒီလိုယူဆတယ်ဖြစ်နေတယ်အဲ့ဒီဥပမာတိုင်းဖြစ်နေတယ်အရှင်တို့ဟာဟိုတကြီးတော့အရှင်တို့တကြီးတော့ထံမှာလာရတာတက်တော်ထေကြမြတ်စွာဘုရားကြီးရှိပါလေခင်နဲ့မြတ်စွာဘုရားကိုကြော်ပြီးတော့တကြီးတော့ဒီနေ့အိဗယ်ကြီးနေရသကောင်းတယ်လို့ဒီလိုသင်မှပြီးအရှင်ကြားတယ်လာကြတယ်တကယ်ရှင်သိဆိုလို့ရှိရင်ပြီးတော့မြင်တော်မူအမြိုက်နေပါတရားကို ပေါ်ထုတ်ဉာဏ်နိဗ္ဗာန်ရကြောင်းတရားကိုစတင်ပြီးတော့ဟောကြားတော်မူတဲ့မြတ်စွာဘုရားထာဟောကြွရောက်ပြီးတော့မြင်းများမြတ်စွာဘုရားပြကြတော်မူတဲ့အတိုင်းဆောင်းမထားတင်တာပေါ့ဒီလိုအရှင်သစ္စာကမဟာသစ္စာကဆိုရမိတ်ကြားတဲ့အခါမှာရဟန်းတော်များကဒီအချက်ကိုရည်တော်သိပါတယ်ဗျာတဲ့ဒါပေမဲ့လို့အရှင်ဘုရားဟာမြတ်စွာဘုရားရဲ့ ကြီးကျယ်ကျယ်နဲ့ခံရပါတယ်။ပညာရှိသတင်းသုံးပေါ်တို့ရဲ့အမြောက်သားလည်းပဲခံရပါတယ်။မြတ်စွာဘုရားအကျဉ်းချုပ်ဟောညွန်ပြီးတော့အကျယ်မွေပါမဲ့နဲ့ထားတဲ့ဒေသနာရဲ့အနဲ့အတူအဓိပ္ပာယ်သဘောတွေကိုလည်းပဲအရှင်ဘုရားကအချက်ချင်းဝေဖန်ရေးမှာသွားလဲဆောင်းဆောင်နေပါတယ်။ဒါတော့တကယ်လို့အရှင်ဘုရားဝန်မလေးဘူးဆိုလို့ရှိရင်ဒီလိုတော့တဏှာတဏှာတဲ့ဖြစ်ပါညစွာဘုရားအကျဉ်းချုပ်ဟောထားတဲ့ဘုရားဒေသနာရဲ့အကျယ် ဆက်တင်ပြီးတော့ဝေမာဟောကြပါဒီလိုကိုသင်ကောင်းပါလားတရားပေါ်လည်းပဲဒီနဲ့နဲ့ဖြစ်အောင်ဆိုပြီးတော့ရှင်မကိတ္တနာကိုသိရမြင်ကြရတာပါပဲဟိုကလည်းပဲတရားခါလောင်းနေတဲ့ပုဂ္ဂိုလ်တွေကိုတကယ်တရားခါလောင်းတာတရားနာတဲ့နေရာမှာဒီလိုပဲဒီဘုန်းကြီးတို့ပြောပြီးလည်းပဲတရားလေးကိုကောင်းသွားပြီဆိုတရားမကောင်းဘူးတော့နားရတာတပြင်းတယ်ဟောဒီတရားကိုတပြင်းတယ်ဟောဆိုဝိတုကြောင့်လည်းမပါဘာလည်းမပါတရားသားတွေကြီးတဲ့ကို တော်လေးကြတော့ပြင်းရောဝဲလဲလိုက်ဒီပဲလဲလိုက်ဟိုကြည့်လိုက်ဒီကြည့်လိုက်တော့ဒီကလည်းပြီးသေးပြီးသေးပေါ့လေအစာပိုင်းဆိုလို့ရှိရင်ဒီလိုဖြစ်တတ်တယ်သူဒီညာတော်တွေကတော့ဒီလိုမဟုတ်ဘူးသူကလက်တွေ့တရားထုတ်တဲ့ပုဂ္ဂိုလ်တွေဆိုတော့တရားတော်လည်းပဲထိုက်တာမများဒီနားလည်းပြီးသားပုဂ္ဂိုလ်လည်းပဲတော်တော်များများပါပါလိမ့်မယ်တော်တော်လည်းပြီးပြီးဆုံးဆုံးပါပြီးသားဖြစ်ပါလိမ့်မယ်တရားသိနာခြင်းနေကြတာဟုတ်ကဲဒီလိုဆိုလို့ရှိရင်တော့ဒီလိုဟောမယ်ဗျာ ဒီမှာဥဒိကြောင်းတို့ဘာလို့ဘာမှမပါဘူး။တရားအထောက်ကြီးတယ်။ဒီတိပ္ပံတရားတွေလက်တွေ့လုပ်ငန်းနဲ့ပတ်သက်တဲ့တရားသားတွေကြီးဟောရတာတရားနဲ့မရင်းနှီးဘူးတဲ့ပုဂ္ဂိုလ်ကြီးဆိုလို့ရှိရင်တော်တော်ကြီးကိုပြည့်ပြကောင်းတာပြောလည်းပြောကြပါတယ်ဘုန်းကြီးတရားနာပြည့်ကြတယ်သူရင်းနှီးတဲ့ပုဂ္ဂိုလ်ကြီးကဒီပုံမှန်နင်းနေပေါ့ဒီလိုသဘောထားကြီးပြောကြတယ်ဘုန်းကြီးတို့ဟောတဲ့တရားသောသောဘုရားကသိနေတာပဲဘာလို့ဟောမှမသိဘူးဘုန်းကြီးကအဲ့ဒါတွေပြောပြောတာ ဟုတ်ပါပဲဘုန်းကြီးတို့တော့ပြောခံရတာမဟုတ်ဘူးဘုန်းကြီးတို့ကြည့်ကြည့်ကျွန်တော်ကြားကြီးလည်းပဲဒီတိုင်းလည်းပြောခံရတယ်ဟိုဟိုလွန်ခဲ့တဲ့နှစ်ပေါင်း20ကျော်လောက်ကသုတ္တနိဗ္ဗာန်ပါဠိတော်ပါရယနာဝဲဆိုတာပါပါဠိတရားတွေအဲ့ဒီပါဠိတရားတွေပေါ်ထုတ်ပြီးတော့မြန်မာပြုတယ်ပေါ့ဒီတရားတွေပြီးကောင်းပြီးတော့လုပ်ငန်းရှင်တွေထည့်သွင်းပြီးတော့ဟောတာဟောတဲ့ကာလကလည်းဝါရုံကာလပဲ ဝိတုကြောင့်ဆိုတာလည်းနည်းနည်းတစ်ချိန်မပါလာဘူးအင်းတို့လေးလောက်ပဲဓမ္မငါဆံဃာလောက်ပဲအဲတော့ဥပုံနေဥပုံနေပတ်ဝန်းကျင်ကပေါ့လေတရားလာပြီးတော့နာကြကြတာဥပုံနေဆိုတော့ဥပုံနေတရားနာကောင်းတယ်ဆိုတော့သိစိတ်ကနေပေါ့လာလာကြတာအဲကြတော့တရားကလည်းပဲကြားပြနာတာလည်းဒီကြောင်းကိုယ်မှလည်းပဲလက်တွေ့တရားအခါကလည်းမရှိတာလည်းဒီကြောင်းပေါ့သူတို့ကတမျိုးကြီးဖြစ်နေတာပြေးတဲ့ဝဲနာတော့ တော်တော်များကြီးကလည်းပဲတစ်ခါတစ်ခါအတန်ကမပြီးမတဖြစ်တယ်ငုံခေါ်လိုက်တန်ကျက်ကလည်းမဟန်ဆိုတော့ဒီကကြတဲ့ထပြန်မှလည်းဆက်ကိုလိမ့်နဲ့ဒီလိမ့်နဲ့တော့နေလာတယ်ဟိုကြည့်ဒီကြည့်နဲ့အဲ့ဒါလိုနဲ့ပဲတရားပွဲပြီးသွားတာပဲတရားပြီးလို့ထပြန်တဲ့အခါထပြန်တဲ့အုပ်စုတွေကအမျိုးသားထနေတယ်တယောက်ကလေသူကဘယ်လိုဝေဖန်သွားတယ်လဲဆိုတော့အပြင်မရောက်ခင်မှာပဲသာသနာ့ရေးတာတွေမှာပါပဲ ဟောဒီဆရာတော်ကြီးဟောလိုက်တယ်လေတရားတရားနာလို့ရှိရဲ့တဲ့ပြိတ္တတရားပေါ့နာလို့ရှိတရားလုံးပြီးမှမဟုတ်ဘူးလေဒီလိုကိုအတူအနေနဲ့ကြည့်ပြောတာသူကကြားကြလည်းဝင်လာတာလည်းဒီကြောင်ပြီးတော့လည်းပဲလက်တွေ့ခံလည်းဘာမှမရှိဘူးသာဝေဘုဒ္ဓကလည်းသိရှိရမလို့ပါဘူးတရားနာစကားတွေကမြုပ်တူကြောင်းလေးပါလေးနဲ့ငင်းငင်းဆိုင်ဆိုင်ရချွန်းပတ်ချွန်းလေးတွေမှာပြောမှသူကဒါတရားထင်တာလေ အပြောအပြက်လုံးတွေပါလေဆက်လိုက်လို့ရှိရင်အဲဒီအပြောအပြက်ကပဲဖုံးသွားတာပဲဟောဒီဘုန်းကြီးခေါ်ရတာပါဇက်ကိုရှိမနေရဘူးဒီလိုက်ရတယ်ကြရမှာတရားသာဖုံးပြီးတော့တခါတည်းအပြောအပြက်နဲ့ပဲအဲ့ဒါနဲ့ပဲပြီးသွားတာပဲဓမ္မဥဒမတခုအပြောအပြက်ကြီးဟောတာရှိတယ်ပိဋကတရားရတယ်ညာတဲ့ပိဋကလည်းမလေးနဲ့တဲ့ပိဋကဖြစ်ပါလိမ့်မယ်ကလေးပိဋကပေါ့လေဒီဒီဖြစ်ပြီမဲ့လို့ကလေးဆန်ဆန်ပေါ့လေအပြောအပြက်တိုက်တဲ့ပိဋကဖြစ်ပါလိမ့်မယ်တော့ဘုန်းကြီးတို့ကတော့အဲ့ဒီလိုတော့ မဟောလို့ဟောပဲဆိုရင်လည်းရမှာပါလူတွေရပါပါပဲဒီပြောပြတရားအဲဒီတော့ဒီမှာလေးနဲ့တဲ့စိတ်ငြိမ်သက်တဲ့ဉာဏ်ပေါ်ထွက်အောင်လုပ်တဲ့အလုပ်လုပ်နေတဲ့အခါမျိုးမှာပါလေအကျော်ပြက်တွေကတော့မလိုအပ်ဘူးဆိုတာပေါ့လေကောင်းသဘောပေါက်ရမှာပါအဲ့တော့ခဏအဒီမျိုးသားတွေကလည်းအကျော်ပြက်တွေဝိလူကြောင့်လို့ကြိုက်တဲ့ပုဂ္ဂိုလ်ဆိုတော့ဝဲနာတော့သူ့စိတ်နဲ့မတွေ့တော့ဓမ္မဝေဖန်သွားတာပဲ ဘုန်းကြီးတို့ပြီးခဲ့တာတော့ဘုရားကြီးတော်မှာဒီလိုပဲအဝေဘာခံရပါတယ်ဘုန်းကြီးတို့ဆိုလို့ရှိရင်တော့ပဲပြောဝေရရှိတော်မှာအဲတကူတော့ရှိတယ်လက်တွေ့ကြကြဒေသနာနည်းတိုင်းဆရာများရဲ့ညွှန်ကြားချက်အတိအကျသယောတသေးနဲ့ပြည့်ပြည့်စားစားအားထုတ်လို့တရားသဘောလေးတွေးသွားပြီအစစ်စစ်တွေးသွားပြီဆိုလို့ရှိရင်လေအဲဒီကသိနာလို့ကောင်းတာသိရတာငါက၆ပြည်ကြီးနောက်ခါလဲသူပြေးလာတာပဲ ငိမ့်ငိမ့်ဆိုင်ဆိုင်လေးဖြစ်လာတာအာနာလို့ကိုအားမရနိုင်လို့ဖြစ်တာသဘောလေးပေါက်တာအဲ့တော့ကို့မှာကတရားအထက်ကလည်းရှိတာပဲလက်တွေ့အားထုတ်တာလည်းတရားသဘောလေးလည်းမသိထားမယ်ဆိုလို့ရှိရင်တရားနာရင်တရားလုံးနာလည်းပဲရာဂိုင်လုံးကိုနာလည်းပဲအခါမကြည့်ဘူးဆိုလို့ရှိရင်ခုနကအယူသားလေးဝေဖန်သွားတယ်လို့ပြောတယ်ရာဂိုင်လုံးနာမလို့အဲ့လိုဖြစ်တာပြင့်သွားတယ်အဲ့တော့ဓမ္မရဟန်းတော်တွေကတော့ သူကတရားစာလောင်းနေတဲ့ပုဂ္ဂိုလ်တွေကိုစာလောင်းနေတယ်ဆိုတော့တရားကနာချင်းနေတယ်မြတ်စွာဘုရားကမဟောသွားတာဒီတော့လည်းဒီကားကလည်းပဲမြတ်စွာဘုရားဟောကြားသွားတဲ့ကားကလည်းပဟိတိကိုပဟိတိဆိုတော့သကထသကထဆိုတော့ဒီစိတ်စိတ်ဝင်စားတာတယ်သကထသိခံတာပဲဒီမှာစိတ်ကဝိညာဉ်ပြင်မထွဲဓမ္မိမျိုးစိတ်ကြီးပြင်မထွက်ကြရဘူးထက်တယ်ဘယ်လိုစိတ်ပြင်မထွက်အောင်လုပ်လို့ရလဲဒီမှာဒါပဲတော်တော်ထက်နေတယ်ဒီမှာ အပြစ်မထွက်ဘူးဆိုအပြစ်ထွက်တယ်အပြစ်ထွက်တဲ့စိတ်ရှိတယ်ဆိုတဲ့အဓိပ္ပာယ်လည်းရတယ်အဲ့တော့အပြစ်မထွက်စီရဘူးဆိုတော့အပြစ်ထွက်တာမကောင်းဘူးဆိုတဲ့အဓိပ္ပာယ်ပေါ့မကောင်းဘူးမတန်ရှင်းဘူးဒုက္ခပြီးဒုက္ခပြီးစီတတ်တယ်ဆိုတဲ့အဓိပ္ပာယ်ရတာပေါ့သူမွေးထားတဲ့ကလေးသူ့အရွယ်လိုက်ပေါ့လေဒီမှာရေးချရှိအောင်အပြင်ထွက်ပြီးတော့သူတို့သူတို့ကလေးလေးတွေနဲ့မပေါင်းမရအောင်လို့ပြည့်စည်ရအောင်ပေါ့အင်းသိသိရမယ်သိအပြင်ထွက်ရင်အဲကလေးအပြင်ထွက်ရင်အပြင် သွားခွင့်ပေးလို့ရှိရင်မကောင်းဘူးဆိုတာကသိရတယ်ဒီနေ့ကဒီဆင်းရမယ်ပြင်မထွက်ကြရဘူးဆိုတာပေါ့ပြင်မထွက်တာမကောင်းဘူးအပြင်ထွက်တာမကောင်းဘူးအပြင်မထွက်တာကောင်းတယ်ဆိုတဲ့အဓိပ္ပာယ်ရတာပေါ့ဒါတော့အပြင်မထွက်ဘူးဆိုအပြင်ထွက်တဲ့စိတ်လည်းရှိတယ်ဆိုတဲ့အဓိပ္ပာယ်ပေါ့ဟောအပြင်ထွက်တယ်ဆိုတာဘာပါလဲအပြင်မထွက်တယ်ဆိုတာဘာပါလဲဆိုတာဟောစိတ်ဝင်စားတာလေဒီမှာဒီကထာလေးကိုအတွဲပဲလည်းရလည်းမပြီးတဲ့အတွဲမှလည်းရမပြီးရဘူးတဲ့ ဒါနဲ့စိတ်ကကိုယ်ထဲမှာလည်းရှိတယ်အတွင်းအတွင်းမှာမရရဘူးဆိုတော့အတွင်းအတွင်းအတွင်းမှာမတရားဘူးဆိုတော့ဒါလည်းဆက်တာပဲဒီကဒါလည်းအဲ့တော့အတွင်းမှာမတရားဘူးဆိုတာဘယ်လိုအနေအချင်းမတရားပါလဲကောင်းတဲ့နေရာချင်းမတရားပါလားမကောင်းတဲ့နေရာချင်းမတရားပါလားဆိုတော့အတွင်းမှာမတရားဘူးဆိုလို့ရှိတာမကောင်းတဲ့အနေနဲ့မတရားဘူးဒါပြောတာပေါ့ကောင်းတဲ့အနေနဲ့တော့တရားမှာပေါ့အတွင်းမှာမတရားဘူးဆိုလို့ရှိရင်အတွင်းမှာအဲ ရှင်းရမယ်ကြက်ရမယ်ပေါ့ဒါပေါ့ရှင်းရှင်းလေးလေးရှိရမယ်ဆိုတာလေးပေါ့အတွင်းမှာကြီးတဲ့စိတ်ရှိရမယ်အတွင်းမှာမရတတ်တဲ့စိတ်ရှိသလိုအတွင်းမှာကြီးတဲ့စိတ်ရှိရမယ်ပေါ့အော်စိတ်ဝင်စားသွားတယ်ဒီမှာတာမတွေးလို့ရှိရင်တော့မိမိရဲ့စိတ်အတွင်းမှာမတရားဘူးဆိုတော့အဲစိတ်အတွင်းမရှိဘဲနဲ့ပဲအပြင်ထုတ်ထားလို့ရရပါလိမ့်မယ်ဒီမှာအတွင်းမှာပဲနေတာပဲမျက်စိမျက်စိအမိပြုတဲ့စိတ်ဆိုမျက်စိမှာပဲဒီမှာအတွင်းမှာပဲရှိတာပဲနားအမိပြုပြီးတော့ ကြားသိတဲ့စိတ်ဆိုလို့ရှိရင်နာဒီအတွင်းကရှိနေတာပဲနှာခေါင်းမြည်ပြုပြီးတော့သိတဲ့စိတ်နာသိတဲ့စိတ်ကလည်းပဲနှာခေါင်းမြည်အတွင်းရှိနေတာပဲကြာမြည်ပြုပြီးတော့သိတဲ့စိတ်ကလည်းပဲကြားတယ်ဒီမှာကိုယ်တွင်းပဲကိုယ်ကြည့်တာမြည်ပြုပြီးတော့သိပြီးတဲ့စိတ်ကလည်းဒီမှာကိုယ်အတွင်းကပဲနှလုံးမြည်ပြုပြီးတော့သိတဲ့စိတ်ကလည်းပဲနှလုံးတတ်ကအရိယဝတ္ထုကဒီမှာကိုယ်တွင်းကပဲဒီမှာသာတီးနေတာပဲဒါပဲနဲ့စိတ်ဟာအတွင်းမတီးရဘူးဆိုတော့ဒီစိတ်တွေဖြစ်နေတာအတွင်းမှာပဲရှိနေတာ ဒါဒီတွင်းဆက်မတီးရဘူးဆိုတော့ဒီစိတ်ကလေးဘယ်များဖဲ့ပြီးတော့မချိတ်ထားရပါမလဲဆိုတာသိဝင်စားစရာဖြစ်နေတွေးစရာဖြစ်နေတာဒီတော့အတွင်းမှာမတရားဘူးအတွင်းတရားမကောင်းဘူးဆိုတာပေါ့လေဒီလေးပဲလေထွက်တယ်ကွာဇဂထာပဲဇဂထာဆိုတော့သိသိဝင်စားတာလက်ကောင်းရတယ်သိဝင်စားအပြည့်စုံလေးကိုဟောသွားတာအဲဒီသိဝင်စားစီကဗဟိတိအနေအားဖြင့်ဇဂထာခတ်တံဇဂထာအနေအားဖြင့်မြတ်စွာဘုရား အကျဉ်းချုပ်ဟောကြားတဲ့ဒေသနာကိုအကျယ်ချက်တင်ပြီးတော့အရှင်မဟာသစ္စာနာခြေကဝေဘာမိတော့ပြဝန်ခံလိုက်တယ်ခံလိုက်တယ်ဟောလိုက်တယ်ငါရှင်တို့တဲ့အဲငါရှင်တို့နားဆိုင်ကြပါယူသေးသေးနဲ့နှလုံးသွင်းကြပါတပည့်တော်ဟောပြပါမယ်ခံလိုက် မှန်လိုက်ပြီးတော့ဒီမှာပါဆက်မှလည်းဆိုတော့ဒါကလေးစပြီးတော့ပြီးပါတယ်ဒီမှာယထာတတာဘိက္ခေဘိက္ခုဥပပရိသေယယထာယတာဘိဒသသဝိညာဏအောက်ကေတံအဝိတတံဧဇတံအတ္တမိတံအနုပါဒာယနပရိသတိယဘိဓာဝေကွေဝိညာဏိအဝိသေတိအဝိသေတိတိအဇတံအတ္တတိတေအနုပါဒာယအပရိတတာသောအာယတေဇာတိကရာမရဏဒုက္ခသေယောနာဟောတိ စိတ်ဓာတ်ဝင်ရင်ပြင်မတူအတွင်းပဲလည်းရက်လျက်မတည်သွေးမိတော်ကင်းစာလောင်ရှိအောင်ရှုမှဆောင်တော်နောက်နောက်ဖြည့်၍ဥတည်၍ဖြင့်ဝိနိဒောလာဒုက္ခသဘင်လောဝကင်းပြီးဝိဘင်းဥတည်နေကုန်၏အဲ့ဒီချက်ပါညတ်စွာဘုရားဟောကြားထားတာဝိညာဏံအဝိစိတ်တံအဝိတတံတဲ့အဲ့ဒါလေးကိုပထမဆုံးဖွဲ့ပြီးတော့ကျွန်တော်ဝေပါမယ် သာရရှိတာကဝိညာဏစိတ်ဓာဝိညာဉ်ဒီအဝိစိတံဗဟိတာအပအာယုန်တို့၌အဝိစိတံအဝိတတံမပြတ်လွဲ့မရွေ့ကြတဲ့အပအာယုန်တို့၌ဝိညာဉ်ဟာမပြတ်လွဲ့မရွေ့ကြအဲ့ဒါသာပြီးတော့ဒီမှာမပြတ်လွဲ့မရွေ့ကြဆိုတော့ပြတ်လွဲ့ရွေ့ကြတဲ့စိတ်ရှိသေးတယ်ဆိုတာဒါပြရတယ်နိုင်ပြီးတော့ပြရမှာပဲ အဲ့တော့မကြက်နဲ့မရေရှားတဲ့စိတ်ကိုထားလိုက်တယ်ကြက်နဲ့ရေရှားတဲ့စိတ်ကိုအရင်ကဒီမှာကြည့်ကြည့်မယ်ဒီကအဲအပြင်မဟာစိတ္တနာဒီကဝေဖန်ကြတယ်ကမကတ္တဇာဟုသောကတ္တဇာဟုသောဝိညာဏအဝိဇ္ဇာအဝိဇ္ဇာအဝိတတံတိဟုတ်တည်းဤသာဟုသောဘိက္ခုနော

ဝိညာဏံဝိညာဏစိတ်ဓာဝိညာဉ်ကိုဝိကိတဝိတတံတိဗိဓာအပအာယုံလုံးနဲ့ဝိကိတဝိတတံတိကြံ့တွင်ရွေ့ချသည်ဟုယုတ်တတိဆိုရပါလေငါတင်လို့အပအာယုံတို့မှာစိတ်ကလေးကြံ့တွင်ရွေ့ချတယ်ဆိုတာဘာလို့လဲဘာခေါ်တယ်လဲလားပထမဆုံးမေးပါလား ဒီတော်ဟုသောဘိက္ခုလောသက္ကုဏရူပံဒိဋ္ဌဝါရူပရူပနိမိတ်တာသာရိဝိညာဏဟောတိဣဒဘိက္ခုနောဤသာသနာတော်ကသံဃာဘိက္ခုရှိနေသောယောဂီပုဂ္ဂိုလ်ယူဝါယောဂီပုဂ္ဂိုလ်မှာသက္ကုဏမျက်စီဖြင့်ရူပံစင်ကိုဒိဋ္ဌဝါတွေ့မြင်ဝါတွေ့မြင်လတ်တော်တဲ့အသင်တစ်ခုကိုပြောတယ်မြင်စရာအသင်တစ်ခုကို မျက်စိနဲ့သုံးဖို့မျက်စိမြင်ပြီးတော့သိမြင်တဲ့စိတ်ကလေးနဲ့ပေါ့မြင်ပြီးတော့သိမြင်တဲ့လိုက်ပြီးတဲ့အာယုလေးတစ်ခုသိယူပါယုလေးတစ်ခုမြင်လိုက်ပြီးတဲ့အဲ့ဒီမြင်လိုက်ပြီးတဲ့နောက်ပိုင်းမှာရူပနိမိတ်ဓာတာရိဝိညာဏဟောတိအသိယူပါယုတို့အသိလျှောက်ပြီးတော့တကောက်ကောက်ကြီးလိုက်တော့တဲ့ဒီကလေးကတော့တကောက်ကောက်ကြီးလိုက်ဆက်ကလေးကိုမြင်လိုက်တာနဲ့ပေါ့လေဆက်ကလေးကိုမြင်လိုက်တော့ စိတ်ယူပါရုံလေးကချောချောလှလှလေးဆိုလို့ရှိရင်အောင်မယ်ဒါကြီးကစောလေးပဲလှလေးပဲဆိုတာစိတ်ကူးလေးဖြစ်သွားပြီလေစိတ်ကူးလေးစိတ်ကူးလေးဖြစ်သွားတော့အဲ့ဒီအာယုံမပြတ်ရအောင်ဆိုပြီးတော့လိုက်တယ်လိုက်တယ်အာယုံလေးပြတ်သွားလို့ရှိရင်ဒီပြင်းပြဖြစ်သွားမှာကိုယ်ကမှလိုက်တယ်အနုတာရိဆိုတာအနုတကောက်ကောက်တာရိလိုက်တာတဲ့နောက်ကနေခါတော့ပြေးလိုက်တာအာယုံကအမှန်ကောင်းတဲ့ဟာဆိုလို့ရှိရင်တော့ စိတ်ကြီးလက်ရုပ်တွေမဟုတ်ဘူးလူပါတစ်ခါတည်းပါသွားတာလည်းရှိတာပဲဒီမှာသာရဆိုထားတာတော့စိတ်ကြီးလိုက်ပုံပဲပါတာလေစိတ်ကြံဖြစ်ပုံလည်းပါတာလေစိတ်ကြံတော့စိတ်ကြံတော့လူပါတစ်ခါတည်းကပ်ပြီးတော့ပါသွားတာလည်းရှိသေးတယ်အဲ့ဒီအာယုရရှိရေးအတွက်ကြိုးစားတာလည်းရှိအမျိုးမျိုးကြိုးစားတာလည်းရှိသေးတယ်ဒီမှာပြထားတာလည်းစိတ်နဲ့လိုက်ပုံလောက်ပဲပြတယ်ရူပနိမိတ်တာတာရိဆိုတာကမြင်ရတဲ့အသင်အာယုံနောက် တကောက်ကောက်ထပ်ပြီးတော့တောက်လျှောက်ပြေးလိုက်တယ်တဲ့ညုံညာလေးမဟုတ်ဘူးဆိုတာပေါ့ညုံညာလေးမဟုတ်ဘူးတကောက်ကောက်ပြေးလိုက်ဒီမှာတတိလွတ်သွားပြီတတိမရှိတော့လွတ်သွားပြီတကောက်ကောက်ပြေးလိုက်ဒါလေးအဝင်ပြအောင်ပြေးလိုက်တာရူပနိဗ္ဗိဒသာရအဲရူပနိဗ္ဗိဒသာရဂတိတံနဲ့မြင်ရတဲ့အဖြစ်ကိုตายာတတ်မဲ့ဒီလာလိုက်တာသွားလိုက်တာဆိုတာပေါ့လေလာလိုက်တာသွားလိုက်တာตายာလည်းတတ်မဲ့တဲ့ ဖြစ်ပြီစိတ်ထဲနေမဟုတ်ဘူးဒီမှာပါဇက်ကတော်မှစိတ်ထဲသူသူသူလောင်ပြီးတော့ဗောလေဒီမှာအမေပြောလိုက်တာလှလိုက်တာဆိုတာလောက်ကတော်မှဖွင့်လို့ဖွင့်လို့တာမျိုးနဲ့ရှိသေးတာရူပနိမိတ်တာတာရဝိနိဗ္ဗာန်တဲ့မြင်ရတဲ့အခြင်းတာယာမှုပြင်ဖွဲ့နှောင်ထားပြီအဲ့ဒီအခြင်းလေးလည်းမိမိရဲ့စိတ်နဲ့လည်းခါရတာတတ်ထားတာထတ်ထားတာတွေ့ထားတာချီထားတာနှောင်ထားတာပေါ့လေကတ်နေတာမလှုပ်တော့ဘူး စိတ်ကလေးမလုံးတော့ဘူးဒါကြတဲ့ဒီမှာစိတ်ကလေးမလုံးတော့မလုံးသလိုပေါ့ဒီစိတ်ကပိုင်ရှင်ပုဂ္ဂိုလ်လည်းပဲဒီအာယုန်နဲ့တခါတော့လုံးတော့ဘူးတုတ်ထားတာဒီအာယုန်ရရှိရေးအတွက်ပေါ့ဒါရမှရှင်းနိုင်တယ်ဆိုတဲ့အနေနဲ့စိတ်ထဲမှာတမြုပ်မြုပ်နဲ့အာယုန်လေးကြက်သွားပြီဆိုလို့ဒီတမြုပ်မြုပ်နဲ့ပေါ့လေဖြစ်နေဒီအာယုန်လေးကိုတရားတာဖြစ်နေတာပေါ့လေရူပနိမိတ်တာတာရာတာယောတနာတာယုတ်တံအစိတ်ယူပါယောတာယာတော့တာယောစဉ် ကိလေသာနှောင်ကျိုးဖြင့်တွဲချီထားသည်တွဲချီထားတာဒါလေးမပြတ်တော့ဘူးအဲ့လိုစိတ်ကလေးဖြစ်နေတယ်တဲ့မြင်ုံညာလေးမဟုတ်ဘူးတဲ့မြုံညာလေးမဟုတ်ဘူးဆက်ကလေးဆိုမြင်ပြီးတော့ဗောလေမြင်ပြီးတဲ့စိတ်ကလေးအဲ့ဒီမြင်ပြီးတဲ့စိတ်ကလေးကတော့ကုသိုလ်လည်းမဟုတ်ဘူးအကုသိုလ်လည်းမဟုတ်ဘူးသူကကြားစိတ်ကလေးကောင်းတာလေးမြင်သွားပြီဆိုလို့ရှိရင်အတိတ်ကုသိုလ်ကံရဲ့အကျိုးဆက်အနေနဲ့တော့လာပြီးတော့ဖြစ်တာသူကကုသိုလ်မဟုတ်အကုသိုလ်မဟုတ် ကြာစိတ်အစ္ဆကတစိတ်လို့ခေါ်ပါတယ်အဲ့ဒီလွန်ပြီးသားအစိတ်ယူပါယုံလေးကိုနောက်ထပ်သတုတ်သင်ခြင်းတဲ့စိတ်ကလေးကလည်းပဲဒါနှလုံးသွင်းတဲ့စိတ်တက်တဲ့ပဲသူကလည်းပဲကုသိုလ်မအကုသိုလ်မအစ္ဆကတစိတ်စိတ်နှစ်တုတ်ဖြစ်သွားတဲ့အပိုင်းကတော့ကိလေသာနဲ့မရောသေးဘူးအဲ့ဒီနောက်အဲနောက်တတိယသုတ်သုတ္တသုတ်စသည်ဖြစ်ပြီအဲဒီကကြားလို့ကျေနော်ဓမ္မကျောတဲ့လှတဲ့အချင်းအာယုံလေး ဒါလေးကအချောလေးပဲအလှလေးပဲဆိုလို့ရှိရင်တော့ဒီခုကြီးပေါက်လာပြီပေါ့ဒီအာယုံတော့ပြည့်လာပြီးတော့ဗောလေဒီဟာလေးတဒန္တနာตาယာတတ်မယ်ตาယာတတ်မယ်ဘူးလေတခါတော့ဓမ္မစိတ်ပိုင်ရှင်တဲ့ဗောလေသုံးမှုစိတ်နဲ့တုံ့နှောင်ထားတာအဲ့ဒီအစဉ်အာယုံလေးကိုตาယာတတ်မယ်ကိလေသာနှောင်ကျိုးတဲ့တခါတော့ဓမ္မတဲထားတာတဲ့လုံနိုင်တော့တခါအဲ့လိုဖြစ်နေတာဒါကရှိတာပါဠိလိုအပြည့်ပါဠိလိုဒီလိုပဲမြင်ကြတာ ဘုမတို့ကတော့လွယ်လွယ်လေးပါပဲဒီဟာဆင်းမြင်လိုက်ရင်ဒီမထားတော့အဲကြောလာလေးပဲဆိုပြီးတော့အဲ့ဒါလေးကြံကြည့်တာဒါပါပဲကြိတာအနေနဲ့ကြံကြည့်တာပါပဲကြိတာအနေနဲ့ကြံကြည့်တဲ့ဟာကဒါပြောတာပါပဲကျန်ကန်ကသုံထားတာကအပအာယုတို့၌မပြတ်မလွတ်အဲ့ဒီမှာပွင့်ထားတာမိကန္တိဝတိနာအာရမဏိစိတ်ထမာနဝိသိတဝိတ္တနာမှာဟောဒီလို့ဆိုထားတာ ဒိဋ္ဌအာယုန်တို့နဲ့မပြတ်မလွဲ့မရွေ့ရှားတဲ့စိတ်ဆိုတာဘာတော့နဲ့နိကဏိဝတိနာတာယာဖြစ်တဲ့နှိကွက်တဲ့အနေအားဖြင့်အာရမဏိသင်ပေါ်လာသောအစင်းယူပါယုံ၌စိတ်ထမာနဆောလိုက်တာလှလိုက်တာဆိုတဲ့အနေအားဖြင့်မပြတ်မလတ်ဆက်ဆက်ပြီးတော့ယက်တီနေလတ်တော်တဲ့ဟောယက်တီနေသောစိတ်ကိုဝိခိတဝိတ္တတာစိတ်ကြီးဝိခိတဝိတ္တတာနာမ ယူအဲပြန့်နေပြီးရေချားရေချားပြီးပြီးတယ်ဒါလေးကตายာစရာလေးပဲအကောင်းလေးပဲဆိုတဲ့အနေနဲ့ตายာတတ်မဲ့ငက်ွက်တဲ့သဘောလေးတဲ့အဲ့ဒါလေးဖြစ်သွားတာအဲ့ဒီလိုအနေအားဖြင့်စိတ်ခတ်စိတ်ခါတမှာကြံပြီးစဉ်းစားပြီးတော့ဖြစ်နေတာကဝိသိတဝိတတပြန့်လွဲ့ရေချားတော့စိတ်တဲ့ပြောပါတယ်အဲ့ဒါကိုမြတ်စွာဘုရားပယ်ချတယ်လို့ ဗိဒ္ဓသတ္တဝိညာဏအောက်ခိတံအဝိဇတံဗိဒ္ဓဗိဒ္ဓအာယု၌အပအာယု၌အဝိဇတံအဝိဇတံဒီကလေးကမပြတ်လျုံပြေးသွားမရွေ့ချရတဲ့ပြေးချတာကောင်းတယ်ပေါ့ခုနတာယာတမဲ့ငက်ွက်တဲ့အနေအားဖြင့်ပေါ့လေဒီပေါ်မှာတပွားပွားတနှုတ်နှုတ်တမြုပ်မြုပ်ဖြစ်နေတာလားဒါပြတ်နေတဲ့စိတ်ခေါ်တာပေါ့အဲ့လိုဒီမှာကြည့်ကြည့်မယ်ဆိုရဝေဘာပြီးတော့ပြတ်တယ် ဓာတုပါတုသဘောကြည့်သောဝိညာဏဝိညာဉ်ကိုဝိကိတဝိတတန်ဤဝိကိတဟုပြန့်လွင့်ရေချသောစိတ်ကိုယုတ်သတိခေါ်ကြပါသည်တဲ့ဗမာလိုရှင်းရှင်းပြောလို့ရှိရင်တော့အသိယူပါယုံလေးတစ်ခုဘောဒီကမှာဆက်သွဲဆိုမြင်တော့ရတယ်မြင်တော့တော့တတိနဲ့ကာကွယ်ရမှမသိတဲ့ပုဂ္ဂိုလ်ဘောဒီကမှာမြင်နိုင်မှသိသိစောင့်ဝေသင်ထားဆိုတာမြင်နိုင်မြင်တိုင်း သူကြောင့်ညဆိုင်ပြီးတော့သွေးသွေးမျိုးရှိမှပြီးတော့တတိလွတ်လို့ဖြစ်နိုင်တဲ့ຢာရအစာကြီးတဲ့သိတာယန္တုလေးပါကာကွယ်ထားပါဘူးအကာကွယ်မရှိအကာကွယ်မရှိတော့ပေါက်ကြပြီဘောပေါက်ကြပြီဆိုတော့ယန္တုဝင်ဝင်ပြီးတော့ဒီမှာနှောက်ရက်ပြီလေဒီမှာလွတ်သွားပြီလွတ်သွားပြီလွတ်သွားပြီဆိုတော့ဒီမှာဒါအချောလေးပဲအလှလေးပဲဆိုတာပါကျုပ်တွေ့ရတဲ့ယူပါယုံနဲ့စပြီးတော့အတွေ့အကြံတွေသိတာအတွေ့အကြံတွေဖြစ်သွားတာ ကိလေသာအတွေ့အကြံအဖြစ်ခံလိုက်ရတာမိမိရဲ့စိတ်ရှင်မှာကိလေသာအတွေ့အကြံအဝင်ခံလိုက်ရတာအဲ့ဒါပြတ်နေလိုက်ဝိခိတပြတ်နေတော့ဝိတတရွေ့ချတော့စိတ်တဲ့ပြောဆိုရတယ်အဲ့ဒါကိုလွယ်လွယ်နဲ့သိအောင်ဆိုပြီးတော့ဘုန်းကြီးတို့ရှင်းရှင်းကြတော့ကြားရရှင်းမာကိတနာဖြေဝေဘာပြတဲ့အတိုင်းပဲဒီမှာသကုဏရူပဒိဋ္ဌဝါ သကုဏရူပနိတဝါရူပနိမိတ်တာသာရိဝိညာဏဟောတိရူပနိမိတ်တာသာရဂရိတာရူပနိမိတ်တာသာရဥနိဗ္ဗာန်ရူပနိမိတ်တာသာရသာယောတနာသာယုတ်တံမိတ်တာဝိညာဏဝိသိတံဝိတတနိဥသတိတဲ့အဲဒီဒီမှာစိတ်သာနာမတိချက်ပြီးတော့ဝေဘာနဲ့ပါဠိစကားတွေကိုချုပ်နေတယ်လို့ညီကြည့်ရတယ်လိုက်ကြားတယ်ဆိုပါလာကြံထားတယ် သကုဏရူပဒိဋ္ဌဝါရူပနိမိတ်တာသာရိဝိညာဏဆိုအဲ့ဒါကိုပါလာကျန်တာပါဉာဏ်ကြည့်ရတဲ့လိုက်ကြလျက်နဲ့ဗိဒ္ဓဝိသိတာဝိသဒနေဥသတိအပြင်ထွက်တည်ပြီအပြင်အာယုံမှအပြင်အာယုံမှတဲ့သိကြမြင်သွားတာရေးချသွားတာတဲ့နိကန္တိဝတိနာအိဋ္ဌမာနာလို့သာကရာဆရာကြီးလည်းဖွင့်ဆိုထားတာပါတာယာနှစ်တဲ့ လက်ွက်တဲ့အနေအချင်းစိတ်ကလေးတွေမှာသမြုပ်မြုပ်ဖြစ်သွားတာပါလေဒါသာယာပြန်အာရုံနဲ့တွေ့တဲ့အခါမှာလောဘအဖြစ်ခံပြီးတော့စိတ်ကြက်နေလို့ပေါ့တို့အတူပဲမသာယာစရာမဟုတ်ကြတဲ့တွေ့ပြီးဆိုလို့ရှိရင်ထောက်နေတဲ့ဆိုဒီမှာဒေါသတွေဖြစ်ခံရတယ်ဒါလည်းပဲဒီလိုပဲစိတ်ကြက်နေတာပဲဒါတော့ဒူဝေဇာအာရုံနဲ့တွေ့သွားတဲ့အခါမျိုးမှာလည်းပဲပြီးမှားတဲ့အနေဝတိဒူဝေတဲ့အနေဖြစ်သွားတာမောဟတွေဖြစ်ခံရတာလည်းဒါလည်းပဲစိတ်အပြင်ဖက်တယ်ခေါ်တယ် ဂုံယူတရားအရုံနဲ့တွေ့လို့မာနတွေတပွားပွားဖြစ်ခံရတာလည်းပဲဒါလည်းအပြင်ထွက်တဲ့စိတ်ခေါ်တဲ့မနာလိုစရာဝန်လိုစရာနဲ့တွေ့လို့မနာလိုမှုဝန်တိုမှုအိတ်တမရှိရလေစိတ်အရှင်မှာအဝင်ခံရတာလည်းဒါလည်းပဲအပြင်ထွက်တဲ့စိတ်ခေါ်တဲ့ဒါပဲလို့ဒီတေသနာကတော့ကာမဘုံမှာကာမဂုဏ်အာယုံပေါ်မှာစိတ်ကအရောက်များနေတော့ကာမယာကမိကံတိခေါ်တဲ့ကမှာတာယာတတ်မဲ့ငဲ့ွက်တဲ့သဘောပဲအရှင်းများတာဟုတ်လို့ ကာမရာဂကိုဥတည်ပြီးတော့နှိမ်နှင်းတဲ့ဒေသနာကိုဒါကာမရာဂကိုနှိမ်နှင်းတဲ့နှိမ်နှင်းပြီဆိုလို့ရှိရင်လည်းပဲတခြားဒေါသလည်းပဲနှိမ်နှင်းနှိမ်နှင်းတာဖြစ်သွားတာပါပဲမောဟလည်းပဲနှိမ်နှင်းတာဖြစ်သွားတာတခြားကြကိစ္စတွေလည်းတခါလည်းနှိမ်နှင်းတာဖြစ်သွားတာပါပဲဒါမှအဲ့တော့ဒါမှကာမရာဂကိုနှိမ်နှင်းရောက်ဖြစ်တဲ့ဒေသနာဆိုတာကောင်းတဲ့ဘောပေါက်ရမယ်လက်ကြီးလေးကတော့ကြားရအရှင်မဟာကိစ္စနာအဖြေချက်ပြင်ပြီးတော့ဝေဖန်ပြတဲ့ နေပြီးပြီးတော့ဗောဓိဓမ္မကိုမြန်မာမှုတက်တဲ့နဲ့နားလည်အောင်ဆိုပြီးတော့မြင်ကြည့်ရတယ်လိုက်ကြနေရင်ဟောဒီလိုဆိုနားလည်တယ်မြင်ပြီးတဲ့ပုံမှာလိုက်ကြတာဘယ်လိုနည်းနဲ့လိုက်ကြတာဆက်ကလေးကိုမြင်သွားလို့ချင်းချောလေးမြင်အမေကလေးချောလေးအလှလိုက်သိကြသိကြဓမ္မလိုက်ပြီးတော့ကြံတာပြေးတာသိနေပြေးကြည့်တာဗောဓိဓမ္မစဉ်းစားကြည့်တာသိနေပြေးုံနဲ့မဟုတ်ဘူးလူပါတကားပြေးသွားတာလည်းရှိတာပဲလားပြေးသွားပြီးတော့အရာယူတာလည်းအရာကျိုးလာတာလည်းရှိတာပဲမြင်ကြည့်ရတယ်လိုက်ကြနေရင်တဲ့ ကာယစမဲ့နဲ့ွက်တဲ့နေတဲ့တဏှာနေရာချင်းလိုက်ပြီးတော့တမျိုးမျိုးကျန်တာအပြင်ထွက်ပြီးအပြင်ထွက်တယ်ခေါ်တယ်မြတ်စွာဘုရားဟောတာကတော့သိတာဝိညာဉ်ပြင်မထွက်ဆိုတာဒါမြတ်စွာဘုရားသုဆုံးမဒီနည်းသိပြင်မထွက်เสียဘူးအပြင်မထွက်เสียဘူးဆိုတော့ပြင်ထွက်တဲ့စိတ်ရှိတယ်ပြင်ထွက်တဲ့စိတ်ပါလေပြင်ထွက်တယ်ဆိုတာမြင်ပြီးတဲ့နောက်မှာ တာယာစရာအနေနဲ့တာယာတမဲ့ငင်းွက်တဲ့အနေနဲ့လိုက်ပြီးတော့ကြံလာတာအကျင့်ဖက်တယ်ခေါ်တယ်တဲ့ဒီလိုဆိုတော့ဘုန်းကြီးယောဂီတွေနားလိုက်တယ်ကျေသူရမယ်မြည်ကြည့်ရတယ်လိုက်ကြလျင်အကျင့်ဖက်ဒီမြည်ကြည့်ရတယ်လိုက်ကြလျင်အကျင့်ဖက်ဒီမြည်ကြည့်ရတယ်လိုက်ကြလျင်အကျင့်ဖက်ဒီ စပြီးတော့မြင်ရတဲ့အဆင်းနောက်ကိုတကောက်ကောက်ပါလေအဲမြင်နိုင်မှရှိသတိပြုစောင့်ဝတ်သင်ထားဆိုတဲ့အဲသုံးမဩဝါဒမရှိဘူးတတိလို့ပြီးတော့သွားတဲ့အခါမျိုးမှာပါလေမလိုအပ်တဲ့ဝိသိတဝိသဒပါလေဒီမှာအပြင်ထွက်အပြင်ပြေးသွားရေရှားတဲ့စိတ်ပါဝိသိတဝိသဒစိတ်ဖြစ်သွားပါအဲထို့သူပဲကြားမှုနဲ့နားမှုနဲ့စားမှုနဲ့သိမှုနဲ့သိမှုနဲ့စပြီးတော့လည်း အဲဟောကြားတော်တာဒေသနာတွေပါရှိပါတယ်ပါဠိတွေရုပ်နေလို့ရှိရင်တော့တော့နှစ်ပြီးမှာမဟုတ်ဘူး